အသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြတုလာဆန်း9ရက်2022ခုနှစ်ဇန်နဝါရီလ6ရက်ဇာတာပရိနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်ဥပလဝဏ္ဏထေရီမဤပါရမီဘဝနှင့် နောက်ဆုံးနေ့ရက်များအပိုင်းနှစ်ကောရမမြတ်စွာဘုရားလက်ထက်မှာချွတ်တန်းဝင်ခဲ့ကြတဲ့ခုံနုဝိသေသရှိကြတဲ့ယန္တာရှင်မြတ်တွေထေရီမတွေဟာကဘာတသိန်းကနေစပြီးသူတို့ရဲ့ပါရမီဘဝကိုစတင်ခဲ့ကြတာဖြစ် ကဘာတသိန်းကာလရဲ့ဒီဘက်မှာပါရမီတွေဖြည့်ကျင့်ပြီးတော့ကောရဝမြတ်စွာဘုရားလက်ထက်မှာလာရောက်ပြီးချွတ်တန်းဝင်ကြတယ်မဟာသဝကအတိတိမဟာသဝကလို့ခေါ်တယ်မြတ်စွာဘုရားရဲ့တပိသဝကဟာဘိက္ခုတွေအနေနဲ့အပါ80လို့ဖော်ပြထားတယ်ထေရီမားတွေအနေနဲ့တော့ဘလောက်ဆိုတာအရေးအတွက်ဖော်ပြထားတာမတွေ့ရဘူး ဘိက္ခုတွေနေနဲ့ကတော့မဟာအတိတိမဟာသဝကလို့ဆိုတဲ့အတိုင်းမဟာသဝကဟာပါ80ရှိရှင်သာရိပုတ္တရာဥဆောင်တဲ့လက်ရရန်မဟာသဝကက40နဲ့ရှင်မောကလဥဆောင်တဲ့လက်ဝဲတော့ရန်မဟာသဝကက40ဆိုပြီးတော့လက်ဝဲလက်ရမြတ်စွာဘုရားရဲ့တပိသဝကတွေ80ဆို ကိန်းနှံနဲ့ဖော်ပြထားတာဖြစ်တယ်။အရေးတွေအပြင်လည်းအမည်နာမတွေကိုထေရကရာကျမ်းမှာအမည်နဲ့တကွာဖော်ပြထားတာရှိတယ်။ထေရီမတွေလည်းပဲထို့တူပဲမြတ်စွာဘုရားရဲ့လက်ရတော်ယနေ့ဟာခေမာထေရီမဥဆောင်တဲ့ထေရီမတွေကလည်းပဲ မြတ်စွာဘုရားရဲ့လက်ရတော်ရံဖြစ်ပြီးဥပ္ပလဝဏဥဆောင်တဲ့ထေရီမတွေရတယ်လက်ဝဲတော်ရံဖြစ်ကြတယ်ပေါ့ရှင်သာရိပုတ္တရာဟာပညာအရာမှထူးချွန်တဲ့ဣတရေဘဝရူရတယ်လို့ပဲဥပ္ပလဝဏထေရီမခေမာထေရီမလည်း ရှင်သာရိပုတ္တရာလိုထူးချွန်ပြတ်မြတ်တဲ့ပညာရမှာဣတရရတယ်ရှင်မမောကလမထေမြတကိုးရမှာဣတရရသလိုဥပ္ပလဝန္နာထေရီမဟာလည်းပဲတကိုးရဣတရရတယ်လို့ထူးချွန်တဲ့ထေရီမတွေပဲအပလဝနာထေရီမရဲ့ဘဝဟာထူးခြားဆန်းပြည့်တဲ့ဘဝတွေရှိတော့လည်းပဲ ဒီမှာဟောတာကတော့ဥပလဝဏထေရီမရဲ့အပဒါနာလို့ခေါ်တယ်သူကိုယ်တိုင်ပြန်ပြီးပြောပြခဲ့တဲ့အကြောင်းအရာလောက်ပဲဒီမှာဟောပြောတာဖြစ်ပါတယ်တခြားထူးထူးအထက်ကရာတွေထူးထူးပါဠိတော်မှတ်တမ်းတွေမှာကြည့်မယ်ဆိုရင်တော့ထီးတယ်များနိုင်ကြသူ့အကြောင်းတွေစုံစုံလင်းလင်းသိနိုင်တယ်ပေါ့အဲ့တော့မဟာဗုဒ္ဓဝင်တို့ကတော့ဖတ်မယ်ဆိုရင်လည်း ဥပလဝဏထေရမရဲ့အကြောင်းအရာတွေထိတဲ့စုံစုံလင်းလင်းသိနိုင်ပါတယ်ဒါကတော့အပဒါနမှာဥပလဝဏထေရမကိုယ်တိုင်သူ့ရဲ့ autobiography သဘောမျိုးသူကိုယ်တိုင်ထုတ်ဖို့ပြောခဲ့တဲ့ဇာလံအကြောင်းအရာလေးလောက်ပဲဒီမှာဟောပြောတာဖြစ်ပါတယ်ဒါကြောင့်မို့ဒီနေ့သူ့ရဲ့ပါရမီဘဝစတင်ပြီးတဲ့နောက်မှာ ဘာဒကဘာကနေပြီးတော့နောက်ပြန်ရေတွက်လိုက်လို့ရှင်60နဲ့တကဘာမှာဝိပဿနာမြတ်စွာဘုရားပွင့်တော်မူတာဖြစ်တယ်အဲ့ဒီဝိပဿနာမြတ်စွာဘုရားပွင့်တော်မူတာကိုဥပလဝနာထေရီမကယခုလိုပြောဆိုခဲ့တာဖြစ်ပါတယ်ဧကနဝတိတောကပ္ပေဝိပဿနာမနာယကော ဒီကွာကနေပြီးတော့60တကဘာမြောက်မှာတဲ့ဝိပဿီဆိုတဲ့ရသော်ဖျားပွင့်တော်မူခဲ့ပါတယ်။ဩပိစီစာရုထသနောတဗ္ဗဓမ္မေသူစက္ခုမရသော်ဖျားရဲ့ဂုဏ်ဤချင်းကိုစကလုံးနှလုံးနဲ့ဖော်ပြထားတယ်။စာရုထသနောဆိုတဲ့တဲ့သောရုပ်အသွင်တပ်ပေသောရုပ်ဆင်းရှိတဲ့ ဖရာသဗ္ဗဓမ္မေသူစက္ခုမှာတရားခတ်သိမ်းတို့ကိုသိမြင်နိုင်သောပညာမျက်စိရှိတော်မူတဲ့ဖရာလို့အဲဒီဝိပဿနာပြတ်စွာဘုရား60ရကဘာတော်ကပွင့်ခဲ့တယ်ဆိုတာကို အမှတ်တရပြန်ပြောပြပြီအဲဒီဝိပဿနာပြတ်စွာဘုရား ပွင့်တော်မူနေတဲ့အချိန်မှာ သူ့ရဲ့ဘဝနဲ့ဆက်ဆက်တာကိုသူပြောတယ်တိဋ္ဌိဒိတာတရာဟုတ်တော် ပါရဏတိပုရုတမေသူဟာဗာရဏသီမြို့တော်မှာတထေသမီးဖြစ်ခဲ့ပါတယ်တဲ့အဲ့ဒီချိန်တော့အဲ့တော့ဖျားပွင့်တဲ့အချိန်မှာသူတထေသမီးဖြစ်တာလဲဒါကကောင်းခြင်းတစ်ခုပဲပေါ့နော်ဖျားနဲ့လည်းတွေ့ဆုံရတယ်ဗာရဏသီမြို့မှာတထေသမီးဖြစ်တယ်အဲ့ဒီလိုတထေသမီးဖြစ်တဲ့အခါယင်းထဲကလည်းတရားတရားရှိတာအတွက်ကြောင့် နိမန္တတဝနာတံဗုဒ္ဓံတတံကံလောကနာယကံလောကရဲ့ဥစည်းကောင်းဆောင်ဖြစ်တော်မူတဲ့မြတ်စွာဘုရားကိုတဲ့တန်ဃာရင်းနဲ့ကပင့်ဖိတ်ခဲ့ပါတယ်မဟာဒါနပဋိတဝနာဥပ္ပလိဟိဝိနာယကံပုစေတဝစေတသာဝဝဏသောဘံအပတ္ထေယလူဆိုတာကိုဆန္ဒရှိတာကိုဆွတောင်းကြတာပဲ။ အဲ့တုန်းကဖះနဲ့တန်ဃာတွေကိုပင့်ဖိတ်ပြီးတော့အလှူဒါနအကြီးကျယ်လှူဒန်းအဲ့လိုလှူတဲ့အခါမှာထူးထူးခြားခြားအလှူဝဲမှာပါတာပါတော့ဆိုရင်ကြာညိုပန်းနေပါတယ်ကြာညိုပန်းနေထည့်ပြီးတော့လှူတယ်ဒါသူ့အကြိုက်လည်းဖြစ်နိုင်တယ်ပေါ့နော်ပန်းထဲမှာခရီးခေတ်မှာလည်းလူတွေဟာကိုကြိုက်တဲ့ပန်းဆိုတာရှိတာပေါ့ ကိုကိုလိုက်ကြည့်ကိုကပဲပန်းအကြိုက်ဆုံးလေကိုရဲ့ favorite flower ပေါ့ favorite flower favorite color ရှိတယ်လို့ favorite flower လည်းရှိတယ်။ဘာအရောင်ကိုကိုနှစ်သက်တယ်လဲ။ဘာပန်းကိုနှစ်သက်တယ်လဲဆိုတာရွေးချယ်ထားတာ။အဲ့တော့ဒီဥပလဝန္ဒထေရီမရဲ့လွန်ခဲ့တုန်းကတည်းက 62ကဘာကာလာတုန်းကတည်းကသူကကြာညိုပန်းကိုမတမတ်ကြိုက်တယ်မြတ်နိုးတယ်ဒါကြောင့်မို့အလှူဒန်းလှူတဲ့အခါမှာလည်းပဲကြာညိုပန်းတွေထည့်ပြီးတော့လှူတယ်ကြာညိုပန်းတွေနဲ့ပြင်ဆင်တဲ့ခန္ဓာတွေအဲ့ဒါလိုပူဇော်ပဲလုပ်ပြီးတဲ့အခါမှာပူစေတောစေတသာဝဝဏသောဗံအပတ္ထယေ ချာကျုပ်ဘာနဲ့လှူပြီးတော့ဒီပြင်စုမတောင်းဘူးတဲ့စိတ်ထဲကကြိတ်ပြီးတော့ချာညိုဘာအစင်းမျိုးဖြစ်ပြရစေဆိုပြီးဆုတောင်းခဲ့တယ်အဲ့တော့လူဟာကြိုက်တယ်ဆိုတာတပွားတည်းတော့မဟုတ်ဘူးเนาะဝါဒနာတို့ဘာလို့ဆိုတာတပွားတည်းမဟုတ်ဘူးဘွာပေါင်းများစွာနှစ်သက်မြတ်နိုးလာခဲ့တဲ့အစင်းပုစီယိတ်တဝစေတသာဝဝဏ္ဏသောဘာပတ္ထယေ စိတ်ထဲကနေပြီးတော့ကြာညိုပန်းအစင်လေးမျိုးကြာညိုပန်းလေးလို့လှပရစေလို့သူဆွတောင်းခဲ့တယ်တဲ့ဒါကဝိပဿနာမြတ်စွာဘုရားမှာသူလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုနဲ့သူရဲ့ဆုတောင်းပေါ့အဲ့ဒီအနေပြီးတန်တရားကျင်လည်သွားတယ်ထိုထိုဘဝရောက်သွားပြီးတဲ့အခါမှာဒီ ကဘာ60တဲ့ကဘာလွန်သွားပြီးတော့ဒီဗရက်ကဘာရောက်လာတယ်။ကြားထဲမှာဘာတွေဖြစ်ခဲ့တယ်ဆိုတာတော့မပြောတော့ဘူး။ထူးခြားတဲ့အချက်ကလေးလောက်ပဲသူထုတ်ပြောတဲ့သဘော။ဣမမိဗတ္တကေကပ္ပိဗြဟ္မဗန္တုမဟာယတောကတ္တဘောနာမဂုတ္တေနဥပ္ပစ္စည်းဝရတံဝရောပြောဆိုတဲ့ ဟောပြောတတ်တဲ့ပုဂ္ဂိုလ်တွေထဲမှာ အထူးမြတ်ဖြစ်တဲ့ပြမနာမျိုးမှာဖြစ်တဲ့အချမ်းရအကျော်စော ကြီးမားတဲ့ကတ္တဝအတွဲဝင်မြတ်စွာဘုရားဟာဒီကဘာမှာ ပွင့်တော်မူခဲ့တယ်ဆိုလိုတာလူတို့ရဲ့တတန်း2000တန်းမှာ ဖြမဏမျိုးနွယ်တဲ့ကတကိုးကျွယ်တဲ့ရသော်ဖျားဖြမဏအမျိုးတွေကနေပြီးတော့ကသဗ္ဗဆိုရယ်ရသော်ဖျားပွင့်တော်မူခဲ့တယ်လို့ဆိုတယ်အဲ့ဒီကသဗ္ဗမြတ်စွာဘုရားပွင့်တော်မူတဲ့အချိန်တုန်းကဥပဋ္ဌာကောမဟေသိတတရအာတိနရိတရောကာတိရာဇာခိကိနာမပါရဏတိပုရုဒ္ဓမေ ပါရဏသီမျိုးတော်ကြီးကိုအုပ်စိုးတဲ့ကာတိဘုရင်ကိကီလို့မြည်ရတဲ့ကာတိဘုရင်ကြီးဟာမြတ်စွာဘုရားရဲ့အလုတ်အကျွေးတကားယင်းဖြစ်ခဲ့တယ်မြတ်စွာဘုရားနဲ့လွန်ရင်နှီးတဲ့အလုတ်ကျွေးတကားကြီးကကောရဝမြတ်စွာဘုရားမှာအရင်ဒီဆုံးလှုပ်ချွေးကအနာရဘိန်တထေးဖြစ်တယ်လို့ပေါ့နော်နာရဘိန်တထေးဖြစ်တယ်လို့ အဲ့ဒီကသောမြတ်စွာဘုရားရဲ့အရင်နှီးဆုံးအလုတ်ကျွေးဖြစ်တဲ့တကကြီးကကာတိဘရင်ကိကိမင်းကြီးပဲဖြစ်ပါတယ်တတသိန်ဒုတိယဓီရာဓီတာသမဏဂௌဒသဟဝယဓမ္မံသုတ္တဝါစိနေကတပပိစ္ဆသမရောစေခေမာတော့ကလိုပဲ ခေမထေရီမာတော့ကတော့ပဲသူလည်းပဲကိကိမင်းကြီးရဲ့သမီးတော်ခုနှစ်ပေါ့ခုနှစ်ဖော်ထဲမှာသမဏဂုတ်တာအမည်ရတဲ့ဒုတိယသမီးဖြစ်ခဲ့တယ်ခေမာကသမဏီဆိုတဲ့အကြီးဆုံးအမကြီးဖြစ်ပြီးတော့သူ့အောက်ကသမဏဂုတ်တာအဲ့ဒီသမဏဂုတ်တာဟာဥပလဝန္နာရဲ့အလောင်းပဲ အဲ့တော့ဘဝချင်းကတော့နီးစပ်ကြတယ်ပေါ့နော်ဘဝချင်းကနီးစပ်ကြတယ်အခုဘဝမှာလာတွေ့ကြတဲ့လူတွေလဲဆုံစည်းကြတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလိုနီးစပ်မှုတော့ရှိကောင်းရှိလိမ့်မယ်နော်ရှိနိုင်တာပေါ့ရှိနိုင်ဒါကြောင့်မလို့ပါရမီဖြည့်ပဲ့တို့ရေဆဲဆုံတယ်တို့ပြောကြတာနေမှာပေါ့နော်ရေဆဲဆုံတယ်ဆိုတာအကြောင်းဆုံတာကိုပြောတာရေဆဲချခဲ့လို့ဆုံတာဒီလိုပြောတာတော့မဟုတ်ဘူးတင်စားတာကုသိုလ်ပြုခဲ့တဲ့ အတိဘယ်ကိုရည်ရွယ်ပြီးတော့ရေစက်လို့ပြောတာအခုခေတ်တော့ရေစက်ဆုံနေတဲ့မှာကောပဋ္ဌာန်းစက်တွေရောပြိဿသမုပ္ပါစက်တွေရောပြောကြတယ်ပေါ့နော်ပဋ္ဌာန်းစက်တဲ့ဘယ်သူကစထွင်နေတော့မသိပါဘူးပဋ္ဌာန်းဆိုတာအကြောင်းတရားကိုဟောတာပါပြိဿသမုပ္ပါကလည်းအကြောင်းနဲ့အကျိုးကိုဟောတာပဋ္ဌာန်းကလည်းအကြောင်းအကျိုးနဲ့အကြောင်းတရားရဲ့တတ္တိကိုဟောတယ်၃မျိုး အဲဒီကနေ့ခေတ်မှာပဋ္ဌာန်းဆက်ပေါ့ရေဆက်တင်မကဘူးပဋ္ဌာန်းဆက်ပါပါဆိုလိုတာကတော့အကြောင်းဆုံးရတာပေါ့နော်ကုသိုလ်ကောင်းမှုပြုခဲ့လို့အကြောင်းဆုံးရတယ်လို့သူတို့ပြောကြတာအဲဒီမှာဒုတိယသမီးတော်သမဏဂုတ်တာအနေနဲ့ဖြစ်ပြီးဓမ္မံတုတ်တော်ဟာစိနကတ္တာ ဘုရင်ကြီးကလည်းဘုရားကိုကြည်ညိုတယ်သမီးတော်တွေကလည်းဘုရားကိုကြည်ညိုတယ်ဆိုအလုံးဟာဘုရားသွားကြောင်းတဲ့နေရင်ကနေဘုရားဟောတဲ့တရားပေါ်မှာနှစ်ချိုက်ပြီးတော့သာသနာပေါ်ဝင်ကျင်ကြတယ်ဖိက္ခုနီလှုပ်ချင်ကြတယ်ဖိက္ခုနီဝှချင်တော့ခိကိမင်းကြီးထံခွင့်တောင်းပိတ်မဲ့လို့အနုဇာတိနာနောတာတော်အခါရေဝတ် ထထမရှမ်းအဲသမီးတော်တွေဘေကုဏီဝတ်ချင်တယ်ဆိုဘုရင်ကြီးကခွင့်မပြုဘူးသူကဘုရားကြည်ညိုတာကြည်ညိုတာပဲလေခုခေတ်လည်းဒီလိုပဲနေမှာပေါ့ဘုရားတရားကြည်ညိုခြင်းကြည်ညိုပဲအတိရရှင်ဝဋ္ဌတော့ခွင့်ပြုကြမှာပြုမှာပေါ့ပြီးပါတယ်တချို့သာသနာတော်နဲ့နှိစက်ခြင်းနှိစက်မယ်သို့တော့တိရရှင်ဝတ်ဖို့တော့ခွင့်မပြုတာတွေရှိတယ်ပေါ့ အကြောင်းမျိုးမျိုးရှိမှာပေါ့အခုဒီတပီးတော်ခုနှစ်ပေါ်ဟာလည်းပဲအလုံးကဘိက္ခုနီဝတ်ချင်ကြတယ်ဝတ်ချင်ပေမဲ့လို့အနုဇာနိနနောတာတော်တာတဆိုတာဖခင်ဖခင်ပြီးတော့မင်းကြီးကသူတို့ကိုခွင့်မပြုဘူးမိဘခွင့်ပြုမှဘိက္ခုနီဝတ်ခွင့်ရတာမိဘခွင့်မပြုဘူး ခွင့်မပြုတော့အခါရေဝတရမယအိမ်မှာပဲသူတို့နေကြရတယ်နန်းတော်မှာပဲနေကြရတယ်တော်သေးတယ်အိမ်တော်ရသားအတင်းတော့ချမပေးဘူးဘုရင်ကြီးကနော်အိမ်တော်ရသားတော့ချမပေးဘူးဝိသဝသသာတာနိဝိစရိမအတ္တန္တိတာအနှစ်2000တန်းမှ မပြင်းမရိတရားဓမ္မကိုကျင့်သုံးခဲ့ကြတယ်တဲ့ ကောမာရိဗျမစရိယရာဇကညာဒုခိတိတာ နန်းတော်မှာချမ်းချမ်းသာသာနေရပြီရာဇကညာသမီးတော်တွေအနေနဲ့အပြုစင်ဘဝနဲ့မြတ်သောအကျင့်ကိုကျင့်ပြီးတော့နန်းတော်မှာချမ်းချမ်းသာသာနေကြတယ်အိမ်တော်မပြူဘူးလို့ဆိုတယ်ကောမာရိဗျမစရိယံ ပြမစရိယပင်စမသီလဆိုတာငါးပါးသီလမှာကာမိတုမိစ္ဆာစာရအစာအိမ်တော်မရှိတဲ့ပုဂ္ဂိုလ်တွေဟာပြမစရိယအာပြမစရိယဝေရမဏိသိက္ခာပရံသမာရိယမိလို့ဆောက်တည်လို့ရတယ်ပေါ့အနာဂံပုဂ္ဂိုလ်တွေကအဲ့လိုဆောက်တည်တာအိမ်တော်မရှိတဲ့လူလွတ်တွေ အမျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်အဲ့လိုစောက်တည်ထားရင်သူများတဲ့နှာတစ်ဖြားတာတာပေါ့နှာတစ်ဖြားတာတာပေါ့ကုသိုလ်ဘက်ကသီလဘက်ကပို့ပြီးတော့တာအိမ်တော်ရှိလည်းမစောက်တည်ကောင်းဘူးလားဆိုတော့စောက်တည်ကောင်းတယ်ဒါပေမဲ့လို့တခြားစီနေရမယ်နော်မြမစရိယပစ္စမအဲ့ဒါလို့ ဒါကြတော့အိမ်တော်မရှိလို့ကောမာရိဗြဟ္မစရိယလို့ဒီလိုပြောတာကောမာရိဗြဟ္မစရိယံရာဇကိညာဒုခိတိတာမင်းနန်းတော်မှာတဲ့ဘင်းသမီးတော်တွေဟာ ကောမာရိပြမစရိယသီလကိုစောင့်တည်ပြီးတော့ချမ်းချမ်းသာသာနေချရတယ်ဗုဒ္ဓောပဋ္ဌာနနေရတာမုရိတာတတ္တတိတရောသမီးတော်ခုနှစ်ဖော်ဟာ မြတ်စွာဘုရားကိုပြုစုလှုပ်ကြွေးရင်တရားဓမ္မနာယူရင်းဆိုတဲ့ဘုရားသားကြောင့်တဲ့အလုပ်တွေပေါ်မှာပျော်မွေ့ပြီးတော့စိတ်ချမ်းမြေ့စွာ နေထိုင်ကြတယ်သူတို့တသက်ပါ တသက်တာပါလို့ဒီဘက်ပဲစိတ်ဝင်စားခဲ့ကြတယ်အဲဒီသမီးတော်ခုနှစ်ပါးရဲ့အမည်တွေကိုခေမာတော်ကပြောတဲ့အတိုင်းပါပဲသမဏီသမဏခုတ်တာစဘိက္ခုနီဘိက္ခုထာဧကဓမ္မစေဝသုရမစတတ္တမိတံဃာထာဧကလို့ တပည့်တော်ခုနှစ်ပါးကိုနာမည်နဲ့တကွာဖော်ပြတယ်အကြီးဆုံးကသမဏီတဲ့ဒုတိယကသမဏဂုတ်တာတတိယကဘိက္ခုနီ စတုထကဘိက္ခုဓာယိကပိစမကဓမ္မာသထကသူဓမ္မာခုနှစ်ယောက်မြောက်ကြတော့တန်ခါဓာယိကလို့ခေါ်တယ်ဒါတပည့်တော်ရဲ့နာမည်ရတယ်ဘာသာတရားနဲ့ပတ်သက်တဲ့နာမည်တွေကြီးပဲမေးတာ အဲ့တော့အကြီးဆုံးသမီးဆိုရင်သမဏီလို့ပေးထားတာယဟမလို့နာမည်ခေါ်တာပဲခုတန်းဆိုရင်နော်ယဟမဆိုတဲ့အဓိပ္ပာယ်နဲ့နာမည်ပေးထားတာသမဏဂုတ်တာဆိုတာယဟရဲ့ဆောင်းလျှောက်ခံတဲ့အမျိုးသမီးဆိုတဲ့အဓိပ္ပာယ်ရဘိက္ခုနီဆိုတာဘိက္ခုနီသာမွေးရတာလူနာမည်ကဘိက္ခုနီဖြစ်တယ်နော်ဒေါ်အိန္ဒြိယလို့နာမည်ပေးသလိုဖြစ်နေအိန္ဒြိယလို့ဒေါ်အိန္ဒြိယ အဲ့တော့ဘေကုဏီလို့သူ့ကိုနာမည်ပေးထားတာတိုင်ပဲလို့တကယ်ဘေကုဏီမဟုတ်လူအကြောင်းနဲ့ဘေကုတာဧကတဲ့ဘာသာနဲ့ပတ်သက်တဲ့နာမည်တွေကြီးပဲသူတို့ပေးထားတာသူတို့ကိုယ်တိုင်ကလည်းဘေကုဏီဝှချင်းလို့ဒီနာမည်တွေရွေးတာလည်းဖြစ်ကောင်းဖြစ်နိုင်တယ်နော်ဘုရင်ကြီးကပေးတာရေဟောချမဟုတ်မှတာမျိုးอ่ะကိုကြိုက်တဲ့နာမည်လည်းဖြစ်လေကောင်းဖြစ်လေဓမ္မာစေဝသူဓမ္မာစာ တခုကဓမ္မနောက်တခုကသူဓမ္မတဲ့6ယောက်မြောက်ကသူဓမ္မနောက်ဆုံးကျတော့တန်ခဓာယိကာဒါတော့လူနာမဲ့ပဲတန်ခါရဲ့ဓာယိကာမဆိုတဲ့အဓိပ္ပာယ်ပဲအဲ့တော့သမီးတော်ခွန်ဖော်ရဲ့နာမည်တွေကစိတ်ဝင်စားစရာကောင်းတယ်အဲ့ဒါကိုဥပလဝဏထေရီမပြောပြတယ်အဟံခေမာစတပ္ပညာပတ္တာစာရစကုဏ္ဏလား ပညာကြီးလာတဲ့ခေမာရဲ့ကျွန်ုပ်ရဲ့ခေမာကသမဏီသူကသမဏခုတ်တာအဲအကြောင်းသူတို့နာမည်တွေခုလာဖြစ်တယ်ပေါ့ပတာစာရာစကုဏလာဘေကုဏီက ပတာစာရီဖြစ်ခဲ့တယ်ကုဏလာကေတိယဘေကုတာဤကဖြစ်ခဲ့တယ်ကိတာဂေါရမီကဓမ္မာလို့ခေါ်ခဲ့တယ်ဓမ္မဒိဏကျတော့သူဓမ္မာလို့ခေါ်ခဲ့တယ် သူကတော့နာမည်ရင်းဆင့်သွားတယ်ဝိတာခကြတော့ဘေကုတ္တဧကလို့ခေါ်ခဲ့တယ်ဘေကုတ္တဧကလို့ခေါ်တဲ့အငယ်ဆုံးသမီးကဝိတာခအလောင်းနော်သူကတော့ဒီဘဝလည်းပဲရဟန်းမို့ဘူးကျန်တဲ့ကအကုန်ရဟန်းဝတ်ကြတယ်ဘေကုဏီဝတ်ကြတယ်အဲ့တော့ဝိတာခတယောက်ကကျန်တယ်ဟိုဘဝတော့ကသူခမည်းတော်စီခွင်တောင်းတဲ့ထဲပဲသူ မပါဖို့မရဘူးသူကျန်တဲ့ဟာတွေကတော့ခွင်တောင်းကြတယ် သူကတော့ဒီဘဝမှာလည်းလူဝဲကြောင်ပဲအဲ့တော့ဝိသခာသူတို့ဟာညမခွန်တဖို့အနေနဲ့ကတ္တဝမြတ်စွာဘုရားလက်ထက်မှာဖြစ်ခဲ့ကြတယ်တဲ့အဲ့တော့သူတို့ပျော်စရာကြီးပေါ့ညီမတွေတိုက်တိုက်ဝန်းဝန်းနဲ့အင်းတော်ရင်သားမကြပဲနဲ့မြတ်စွာဘုရားဖျားသွားကြောင်းတဲ့တရားနာဒါတွေနဲ့ပျော်မွေ့ပြီးနေကြတော့ အဲ့ဒီလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေနဲ့ဘဝဆိုတာတခုနဲ့ဆုံးသက်ကြရတာပဲလေဆုံးသက်တဲ့အခါကျတော့တတော်စုတာအဲ့ဒီမင်းသမီးဘဝကတေဤကံမေဟိသူကတိဟိစေရနာပဏိတိဟိစာအဲ့တော့လုပ်ခဲ့တဲ့ကုသိုလ်တွေစေရနာတွေတောင်းတချက်တွေနဲ့အဲ့ဒါနဲ့အတူ လူရဲ့ဘဝကိုဆွန့်ခွာပြီးတာဝရိန္ဒနတ်ပြည်ရောက်သွားကြတယ်အဲစေရနာတွေပဏိတိတွေဒါကိုယ့်ရဲ့တောင်းတတဲ့အတိုင်းဖြစ်ကြတာပေါ့နော်လူတွေမှာကုသလုံးတုံးကတွန်းအားပေးတဲ့စေရနာတွေအဲ့ဒါတွေကကံပေါ့ပဏိတိဆိုတာစိတ်ထဲကလိုချင်တောင်းတမှုတွေအဲ့ဒါတွေနဲ့ အတူတကွတည်ဆုံးသွားကြတဲ့အခါတာဝရိန္ဒနပြေရောက်သွားတယ်တဲ့တတောစုတမနုတေသူတာဝရိန္ဒနပြေမှာနတ်သက်စေတဲ့အခါလူပြေပြန်ရောက်လာကြပြန်ဥပလဝနာ လူပြေပြန်ရောက်လာတဲ့အခါမှာဥပပန္နာမဟာကုလေအမျိုးကြီးချမ်းသာကြွယ်ဝတဲ့အမျိုးတထေးမျိုးမှသူလူလာဖြစ်တယ် နော်ပိတံမထံဝရံဒုတ်တံအထံအရဟတောအဟံအဲ့ဒီဒုပြည့်ရောက်တဲ့အချိန်မှာဒါသာသနာတော်မရှိသေးဘူးဆိုရင်တော့ပိစိကဗုဒ္ဓတွေကိုလှူတာဖြစ်နေအဲ့ဒီဈာကလမှာသူကကောရဝမြတ်စွာဘုရားမပွင့်ခင်ဈာမှာကတ္တဝဘုရားနဲ့ကောရဝဘုရားဈာမှာ သူတာဝရိန္ဒနတ်ပြည်ရောက်တယ်တာဝရိန္ဒနတ်ပြည်ရတဲ့ပြီးတော့လူပြည်မွေးတယ်လူပြည်ကြတော့ချမ်းသာတဲ့အိမ်မှာမွေးလိုက်တယ်မွေးတဲ့အခါကျတော့အဲ့ဒီဈာကာလဆိုတော့အရဟတောယဟန္တာလို့ဆိုတော့ပိစိကဗုဒ္ဓဖြစ်တယ်အဲ့ဒီပိစိကဗုဒ္ဓကိုအဝါရောင်နုညံ့တဲ့ဝတ်စုံတစ်ခုလှူခဲ့တယ်ဝတ်စုံတွေကိုလှူခဲ့တယ်တဲ့အဲ့ဒါသူလှုပ်ခဲ့တဲ့ သာသနာ့ဘအခါမှာသူလုပ်ခဲ့တဲ့ကုသိုလ်ပဲအဲ့ဒီဘဝတစ်ခုကိုထည့်သွင်းပြောတယ်တာဝရိန္ဒာနေလူဖြစ်လူဖြစ်တဲ့အခါမှာဝတ်စုံသင်္ကန်းလှူခဲ့တယ်ပြစ်ကဗုဒ္ဓတွေအဲ့ဒီကနေပြီးတော့ဘဝဆိုတာဆုံးသက်ပြန်တယ်တတော်စုတာအဲ့ဒီချမ်းသာကြွယ်ဝတဲ့ဘဝကသင်္ကန်းလှူပြီးတဲ့နောက်စုတည်တဲ့အခါမှာဘယ်ရောက်သွားတော့ဆိုအရိဋ္ဌပုရိသာတာဝိပ္ပကုလေအဟံ ပြမနာမြို့အရိဋ္ဌမြို့အရိဋ္ဌပုရအရိဋ္ဌမြို့မှာတဲ့ပြမနာမြို့ထဲမှာသူသွားမွေးတယ်ပုံနေမှသွားဖြစ်တယ်ပေါ့အဲ့တော့အိန္ဒိယမှာအမျိုးနဲ့ခွဲလိုက်မယ်ဆိုရင်ခတ္တိယဘယင်မျိုးရှိတယ်ပြမနာလို့ဆိုရယ်ပုံနာမျိုးရှိတယ်ဝိတ္တလို့ခေါ်တဲ့အယောင်းဝယ်လောက်ကင်စားတော့တဲ့သူချွေမျိုးရှိတယ် သုဒ္ဓလို့ခေါ်တဲ့ဆင်းရဲသားအမျိုးရှိတယ်၄မျိုးရှိတယ်ဒါအမျိုးကိုခွဲထားတာအဲ့တော့ပြမနာမျိုးဆိုတာကသဗ္ဗမြတ်စွာဘုရားလက်ထက်မှာပြမနာမျိုးကနံပါတ်1ခတ္တိယမျိုးကနံပါတ်2ဖြစ်တယ်ဂေါရမမြတ်စွာဘုရားလက်ထက်ကျတော့ခတ္တိယကနံပါတ်1ပြမနာကနံပါတ်2ဖြစ်သွားတယ်အဲ့ဒီပြမနာနဲ့ခတ္တိယကအပြန်အလှန်1ဖြစ်လိုက်2ဖြစ်လိုက်1ဖြစ်လိုက်2ဖြစ်လိုက်ဖြစ်တယ် အမျိုးမြတ်ဆိုရင်အဲ့ဒီနှစ်ခုပဲနော်ဝိသဆိုတာတတိယအဆင့်ရမတက်ဘူးသုဒ္ဓဆိုတာနံပါတ်၄ရတက်လို့မရဘူးဒါအိန္ဒိယထုံးစံအရာပြောတာနော်အဲ့တော့ကသောဖရာလက်ထက်မှာဗြဟ္မဏမျိုးတွေကများတယ်ပေါ့သို့တော့ကသောဖရာရဲ့နောက်ပိုင်းမှာသူအရိဋ္ဌပူရဆိုတဲ့အရိဋ္ဌမျိုးမှာဗြဟ္မဏမျိုးမတော်ဖြစ်တယ် ဒိတာတိရိတိဝိသတာတိရိတိဝိသလို့ခေါ်တဲ့ပုံနာကြီးရဲ့သမီးဖြစ်တာတဲ့ပြမနာရဲ့သမီးအဲ့တော့ပရောဟိတ်ရဲ့သမီးနော်တိရိတိဝိသမည်ရတဲ့ပြမနာရဲ့သမီးအဲ့ဒီချိန်မှာသိဝိမင်းကြီးလက်ထက်ပေါ့ဒါကြောင့်လို့သူကဓိတာတိရိတိဝိသတာဥမ္မာဒန္တိမနောဟရာ ပြည်သူတိုင်းကပြည်သူတိုင်းရဲ့စိတ်ကိုဆွဲဆောင်နိုင်တဲ့အုံမာတန်တီဆိုတဲ့အမျိုးသမီးဖြစ်ခဲ့တာဟာသူပဲနော်ဥပလဝဏအလှတော်တော်ကြိုက်တယ်သူကသူလည်းညိုကြောဖြစ်အောင်ဆူတောင်းခဲ့တာကြာညိုအစင်းနဲ့သူကအဲ့ဒါတော့သဘောကျဝင်ရတယ်အခုခေတ်လည်းပဲမိတ်ကတ်တွေကမျိုးစုံလိမ့်ကြတာပဲလေအဖြူပေါ်မှာလည်းအညိုတင်တာရှိတာပဲအနဲ့ရောင်တင်တာလည်းရှိတာ မျိုးစုံပေါ့ကိုကြိုက်တာကိုလုံးကြတယ်လင်းရောင်အဲသူကလည်းအညိုရောင်ပန်းညိုရောင်လေးကိုကြိုက်လို့သူ့နာမည်တော့ဥပ္ပလဝနာလို့နာမည်မှဲထားတာအဲ့ဒီမှာအရိဋ္ဌမြို့တိရိတိဝိဆာပုံနာအိမ်မှာပုံနမလေးသွားဖြစ်တုန်းကအုံမတန်တီလို့နာမည်ပေးထားတယ်သူပမာပြေမှာတော့အုံမတန်တီဇလန်ကတော့သိနေကြတာ ဥမရန္တိပြုတ်တောင်ရှိတယ်ဟောတွင်သမင်းကြီးဥထွန်းညိုရေးတာလားဘာလားမသိဘူးအဲ့ဥမရန္တိပြုတ်ကအတော်ကောင်းတယ်ဖတ်လို့စာရေးတော်ကောင်းတယ်ခပြလင်းကားတွေနဲ့ပြုတ်ရေးထားတာရှိတယ်မြန်မာစာသင်မှုတဲ့ပုဂ္ဂိုလ်တွေတန်းကြောင်းနေမှာဆိုလို့ရှိရင် ပြတ်တမ်းမှုတွေနဲ့တွေ့ဥမရန္တိပြုတ်ဆိုတော့မြန်မာလူမျိုးတွေရဲ့ အဖွဲအနှွဲနဲ့ပေါင်းစပ်လိုက်တဲ့အခါဥမာရဏီပြုတ်ကပို့ပြီးတော့အသက်ဝင်လာဥမာရဏီဇလန်ကပို့ပြီးတော့အသက်ဝင်လာတိဝိမင်းကြီးနဲ့ဥမာရဏီဇလန်ဗမာတွေကအသိကြတာများပါတယ်အဲ့တော့သူကိုယ်တိုင်ထုတ်ပြောတာသူဟာအဲ့ဒီတော့ကဥမာရဏီဖြစ်ခဲ့ပါတယ်တဲ့ဥမာဒန္တီဆိုတာ ယောက်ျားတွေကိုယူသွတ်သွားအောင် လုပ်နိုင်တဲ့အဆင့်ရှိတယ်သူ့ပြင်ယူသွတ်သွားတယ်ယူသွတ်စေသူလို့အဓိပ္ပာယ်ရှိတယ်အခုကတော့ဒန်တီဖြုတ်ပြီးတော့ဒေါ်အုံမာလို့နာမည်ပေးကြတာဖြစ်လိုက်မယ်နော်တကယ်တော့ပြေးလို့ရင်အုံမာဒန်တီပဲဖြစ်လောက်တယ်နော်အဲ့ဒါမှအဓိပ္ပာယ်လည်းပြည့်စုံတာအုံမာဒန္တမှအဓိပ္ပာယ်ပြည့်တယ်။အုံမာဒဆိုတာယူသွတ်သူလို့အဓိပ္ပာယ်ရတယ် ကိုကိုယ်တိုင်ကလည်းယူသွတ်တယ်ဘာလို့ဆိုသူ့အစင်းပေါ်မှာသူယူသွတ်တယ်သူများကိုလည်းယူသွတ်စေတယ်ယူအောင်လုပ်တတ်တယ်သူ့မြင်တဲ့လူတိုင်းယူသွားကြတယ်အဲကြောင့်ဥမရဏိခေါ်တာအဲ့တော့အဲ့ဒီနာမည်မဲ့နဲ့တတိတော်ထားတတိထားပြီးတော့မဲ့ပါဠိစကားတွေဆိုတော့အဲ့ဒီမှာဥမရဏိသူဖြစ်တော့ ဒါတော့ပဲပြောတော့တာသူဩမာရဏီတုန်းကဘာဖြစ်ခဲ့တယ်ဘာတွေပဲပြောတော့ဘူးเนาะဩမာရဏီဖြစ်ခဲ့တဲ့ဟာသူပဲအဲ့ဒီဩမာရဏီဘွားကလည်းပဲသိဆုံးသွားတယ်အဘိပါရကစစ်သူကြီးရဲ့စနီးဖြစ်ပြီးတော့နောက်ဆုံးမှာကွယ်လွန်နေဆရောက်တော့တတောစုတာသနပရိအဲ့ဒီအနေကွယ်လွန်နေဆရောက်တော့တဲ့အခါသနပရိကုလီအညတရိအဟံ စနဂုတ်တိုင်းဒေသတစ်ခုမှာသိပြီးတော့မထင်ရှားလာတဲ့လူလက်တန်းစားပေါ့စိုက်ပျိုးရောင်းဝယ်ပြီးတော့စားတဲ့လူလက်တန်းစားအချမ်းသာကြီးမဟုတ်ဘူးလူချမ်းသာကြီးတဲ့မဟုတ်ဘူးအဲ့ဒီဝိတ္တမျိုးထဲမှာသွားပြီးတော့ပတုဒါနာတိဖိတံမိတယ် တိတ်ပြီးတော့ဖွံ့ဖြိုးတဲ့အမျိုးမဟုတ်ဘူးလောက်ကင်စားတော့ရတဲ့အမျိုးမှ သူသားဖြစ်တယ်ကြာအဲ့ဒါကြည့်ရတာအဲ့ဒီဩမရန္ဒီဘွားကသိတဲ့အခါသူမချမ်းသာဘူးဆိုတော့ဩမရန္ဒီဘွားတော့ကသူမာမာနတက်ပြီးကုသိုလ်ကောင်းမှုသိလောက်ခဲ့ဖို့မရဘူးသူ့အလားပေါ်မှာသူ့မှန်ရစ်ပြီးတော့နေလို့အဲနောက်ဘဝကျတော့သူဟာချမ်းသာကြွယ်ဝတဲ့အမျိုးမှမဟုတ်ဘူး တာမန်ဘဝမှာ ဖြစ်ပြီးတော့သာလိန်ဂောပိမဟန္တရာတဲ့အဲ့ဒီကတလေးစပါးခင်းကိုသူကဆောင်းလျှောက်ခဲ့ရတယ်ဆိုစပါးလုပ်ငန်းနဲ့စိုက်ပျိုးပြီးတော့အသက်မွေးပုံရတယ်ဆန်စပါးစိုက်ပျိုးပြီးတော့အသက်မွေးရတယ်စာချောက်ရတယ်လဲရေးရတယ်လဲပျိုးရတယ်အဲ့ဒီအလုပ်တွေနဲ့လုပ်ရတယ်ပေါ့လဲတော်သူဖြစ်ခဲ့တယ်ပေါ့ဒီလိုပဲနေပါလဲတော်သူဖြစ်ခဲ့တယ်အဲ့ဒီလဲတော်သူဘဝမှာ ဒိဋ္ဌဝပိစိကတံဗုဒ္ဓံပိစလာစာတတာနိဟံဓတ္တဝဘုရုမိသန္နာနိပိစဗုဒ္ဓတတာနိယပိစိကဗုဒ္ဓကို တွေ့တဲ့အခါမှာတဲ့တော့လဲဆောင်ရင်အပြင်းပြေစားဖို့လဲဆောင်ရင် ပြင်းပြေစားဖို့စပါးစိတ်လေးတွေကိုပေါက်ပေါက်ဖောက်ထားတယ် ကိုကင်းနဲ့ထဲလော်လိုက်တဲ့အခါကျဖောင်းဆိုပြီးတော့ပွင့်လေးတွေဖြစ်လာအဲ့လိုဟာမျိုးတွေပေါ့နော်အဲ့ဒီလိုစပါပေါက်ပေါက်ခေါ်တာပေါ့လာစားပေါက်ပေါက်ပေါက်ပေါက်ပွင့်လေးတွေလှုပ်ပြီးတော့သူစားရင်ကနေပိစိကဘုရားကြွလာတဲ့အခါအဲ့ဒီပေါက်ပေါက်တွေပိစိကဘုရားကိုလောင်းလှူတယ်ဘာနဲ့ ထည့်ပြီးတော့လှူတော့ဆိုအဲ့ဒီပေါက်ပေါက်ဘရုံမှာကြာရွက်နဲ့ထည့်ပြီးကြာဘတ်နဲ့ထုတ်ပြီးတော့လှူလိုက်တာသူကကြာနဲ့ကတော့တော်တော်အကျိုးပေးတာနော်သဘောကြတော့ကြာဘတ်နဲ့ထုတ်ပြီးတော့ပေါက်ပေါက်တွေကိုပိစိကဘုရားကိုလှူပြီးတော့သူကဆူတောင်းတာပေါက်ပေါက်လေးတွေကလည်းဖြူဖြူစင်စင်ဖွေးဖွေးလေးတွေဆိုတော့သူဆူတောင်းရလဲသူကထူးခြားတဲ့သူက ဒီပေါက်ပေါက်လေးတွေ900လှုပ်ပြီးတော့သူကနောက်ဘဝကျသာသမီ900ရပါလို့ဤဆိုရှင်မွေးလွန်းဘဝသူခြိုက်တဲ့သဘောရှိတယ်နော်သာသမီ900ဆိုတာလဲတာမှမဟုတ်ပဲနဲ့ဆိုတာသူတယောက်တည်းနဲ့သာသမီ900ရဖို့ဆိုတာအတူဆူတောင်းလိုက်တယ်သူနှုတ်ကထွက်ပြီးတော့ဆူတောင်းတော့သူဆူတောင်းတဲ့အချိန်မှာကြားသိလိုက်ရတဲ့ အဲ့လဲလုတ်တဲ့လူတွေလားပါလားအဲ့ဒါတော့စာထဲမှာမသိကွဲတော့ဘူးပါလုတ်တဲ့လူတွေတော့မသိဘူးသူတို့ကအဲ့ဒီ900သား900ဆူတောင်းတာကိုကြားတော့အဲ့ဒီသား900ကသူတို့ဖြစ်ပြရစေဆိုပြီးတော့အဲ့လူတွေကလည်းဆူတောင်းကြတာနော်ဆူတောင်းအောင်နှစ်ထပ်ကွမ်းဖြစ်သွားတာပေါ့ဒိဋ္ဌောပစ္စေကတံဗုဒ္ဓံပင်စဇာလတတဏိဟံ ပေါက်ပေါက်900ကိုကြာဘဲနဲ့အုပ်ပြီးတော့ပြည့်စက်ကဘုရားကိုလှူပြီးတော့သား900ရပါရစေပါလို့အဲ့လိုဆုတောင်းလိုက်တယ်အဲ့လိုဆုတောင်းတော့သူဆုတောင်းတာကိုကြားရတဲ့ပုဂ္ဂိုလ်တွေကလည်းပဋ္ဌယင်တေပိပဋ္ထေတုံမတုံတတ္တဝတယံဘုနောအဲ့ပေါက်ပေါက်နဲ့အတူတူစားဖို့ဆိုပြီးတော့ သူတို့ကပြားဖို့ပြီးတော့လာတဲ့လူတွေလားမသိပါဘူးပြားဖို့သမားတွေလည်းဖြစ်ကောင်းဖြစ်လေသူတို့လက်ထဲမှာပြားရည်တွေပါလာတော့အဲ့ပြားတွေကိုပြားရည်ကိုပိစိကဗုဒ္ဓကိုလှူပြီးတော့တတော်စုတာအရင်ကြီးဟာအစာရည်အဲပဋ္ဌယိတေပိပဋ္ထေတုံအဲ့ပြားရည်လှူပြီးတော့သူတို့ကလည်းပဲ အခုဒီမျိုးသမီးဆူတောင်းတဲ့သား900သူတို့ဖြစ်ပြရတယ်ဆိုပြီးတော့အဲ့တော့သူတို့လည်းလူ900ဖြစ်ကောင်းဖြစ်လိမ့်မယ်အဲ့ချင်းနော်စာထဲမှာတက်တက်ကိုရတော့ဖော်ပြမထားဘူးအဲ့လိုဆူတောင်းတာအဲ့လိုဆူတောင်းသွားကြတာပိစိကဗုဒ္ဓပေါ့အာပိစိကဗုဒ္ဓကလည်းဆူတောင်းတဲ့အခါကျတော့အစ္စိတံပဋိတံတုံရှံခိပ္ပမေဝသမိစ္ဆတု မင်းလိုချင်တာမင်းတောင်းတာရပါလင်းလင်းမြန်မြန်ပြေးပါစေလို့ဆုပေးလေးရှိတယ်ပေါ့ဆုတောင်းဆုယူဆိုတာအခုလိုပဲကုသကောင်မှုလုပ်ပြီးတော့ဒီကုသကောင်မှုကြောင့်ဖြစ် ဖြစ်ပြရစေလို့ဆုတောင်းတာဒါတော့ချက်ချင်းတော့ရတဲ့ဆုတော့မဟုတ်ဘူးပေါ့ပြည့်စင်ကဘုရားလှူရတယ်ဆိုတော့ဒီဆုကပြည့်လာတတော်ဆုတာ အရိညေဟံအစာရိမ်ပတုမောတရေအဲဒီထဲမှာသူဆူတောင်းတာလို့တော့ဖော်မပြပေမဲ့လို့သူဒါလည်းသူဆူတောင်းမဲ့ဖြစ်တော့တယ်သူဟာခြာဘက်ကိုလွန်သဘောကျသည့်အတွက်ကြောင့်ဒီကုသကောင်းမှုကြောင့်တော်မူမှာ မတန်ရှင်းတဲ့မိခင်ဝါထဲမှာသတိတီးတာမဖြစ်ပဲနဲ့ပရမကြာပွင့်ထဲမှာသတိတီးပြရစေလို့ဆုတောင်းခဲ့တာဖြစ်လိုက်အဲ့ဒါကြောင့်မို့တောထဲမှာကြာအိုင်ကြီးထဲမှာကြာဘူးကြာငုံကြီးထဲမှာသူကသတိသွားတီးတာလူတွေဟာမွေးဖို့မွေးနေ၄မျိုးနဲ့မွေးတယ်လို့ဆိုတယ်မွေးနိုင်တယ်ပေါ့နော် အများဆုံးမွေးတာတော့အလုံးသိတဲ့အတိုင်းဆလာဘူးဆတားအိမ်ကနေမွေးတာများတယ်မိခင်ရဲ့တားအိမ်ထဲမှာတရေတဲပြီးတော့မွေးကြတယ်ဒါပေမဲ့တခြားနည်းနဲ့မွေးတာတွေတဲ့ရှိတယ်ပေါ့တခြားနည်းဆိုတာ ကိုထင်ရှားဖြစ်ပြီးတော့လဲမွေးတယ်ပေါ့ဩပပတိကနေနဲ့လဲမွေးတယ်ပေါ့အများစုဖြစ်တဲ့တရိအိမ်မှာသားတရိတဲပြီးတော့သားအိမ်မှာတရိတဲပြီးတော့မွေးတာရှိတယ်တခါဥရဲမှာတရိတဲပြီးတော့မွေးတာရှိတယ်ကွန်တပ်ပုဒ္ဒဆိုတဲ့ယဟန်တော်ညီနောင်နှစ်ပါးဟာကိန္နရာဆိုတဲ့ငှက်ဥမှာသူတို့ကဖြစ်တာဥရဲကမွေးတဲ့ ဥကမွေးတဲ့လူသားဆိုတာအဲ့ဒါတော့မတန့်ရှိဘူးเนาะဥရေမွေးတာအဲ့ဒီကွန်တက်ဗုဒ္ဓဒါလည်းထူးထူးဆန်းဆန်းရှပ်ပါတာပေါ့เนาะကွန်တက်ဗုဒ္ဓအန္တဇလို့ခေါ်တယ်ဥကနေမွေးတာဥထဲမှာညမသမိုင်းနဲ့တော့ပါရနဲ့တူတယ်ညမသမိုင်းနေတယ်မှာဥကမွေးတာတော့ရှိတန်သေးတစားဆိုတာတော့အခု ပရမကြာပန်းထဲမှာဖြစ်တယ်ဆိုတာတန်တေရဇလို့ခေါ်တယ်အဲ့ဒီမှာရှိတဲ့အစုဓာတ်ထဲမှာသရေတည်တာရသော်ဘုရားလက်ထက်ကအဲ့ကြာပန်းထဲမှာမွေးတဲ့ပုဂ္ဂိုလ်ပောက္ခရတာတိပုံနာဆိုတာရှိတယ်ပောက္ခရတာတိပုံနာဆိုတာဥက္ကဋ္ဌမြို့ရဲ့မြို့စားကြီးသူကလည်းလူကမွေးတဲ့လူသားမဟုတ်ဘူးကြာပန်းထဲမှာ သတိတည်ပြီးတော့မွေးတဲ့လူသားအဲ့ဒါအားကြလို့နောက်ပိုင်းမှာလှုပ်ကြလေဖန်ပြင်းဖန်ပြွန်လူသားဆိုတာကြာဘူးကြပါလိမ့်မယ်ကလုံးတို့ဖန်ပြွန်လူသားဆိုတာဖန်ပြွန်ထဲမှာသတိသားကိုမွေးပြီးတော့လှုပ်တဲ့ဟာတွေရှိတယ်ပေါ့သိပ္ပံဆရာတွေလည်းစောတယ်တာကသူတို့ကသိပ္ပံနည်းနဲ့လှုပ်တာတော့မဟုတ်ဘူးကံကြမ္မာလှုပ်ပေးလိုက်တာကြာကြာဘူးထဲမှာမွေးတာ ဂျာဘူးထဲမှာမွေးလို့သူဟာဘဒုမဝတီလို့နာမည်ပေးရတာရှသေကြီးကခေါ်ပြီးတော့မွေးစားထားတယ်ဗမာပြည်ကဟိုတဲ့နဲ့ဇလန်းနဲ့ခတ်ဆင်တယ်ပေါ့နော်ပေရာကြီးဇလန်းနဲ့ခတ်ဆင်တယ်သူကတော့ဘုရမကြာတွေကမွေးတာတရားဒါကြောင့်ဘုရမဝတီလို့ခေါ်တယ် အဲ့ဒါသူဗြဟ္မကြာရိုက်မှာမွေးတယ်ဆိုတာအစာရင်ဗဒုမောတရေဗြဟ္မကြာရိုက်ထဲမှာသူမွေးတာပါတဲ့ကတိရညောမဟေတိဟံဟုတ်တော်ဝတက္ကတာ ပုစိတာနောက်ကြတဲ့အခါကျတော့တော်ထဲမှာဗြဟ္မကြာရိုက်ကမွေးတာကို ရသေကြီးကစောင့်ရှောက်မွေးကြထားတာအရွယ်ရောက်တဲ့အခါကျတော့မိုးဆိုးကနေတဆင့်ဒီကလေးမလေးအကြောင်းသိသွားတဲ့အခါ ဘီရင်ကြီးကလာခေါ်သွားတယ်ကာသိဘီရင်ကြီးကလာခေါ်သွားတော့ကာသိဘီရင်ကြီးရဲ့မိဖုရားဖြစ်သွားတယ်ဘရုမဝတီအဲ့ဒါတွေကိုတော့သူလာခေါ်သွားတာတွေမပြောတော့ဘူးကာသိရင်ညောမဟေတိဟံရွယ်ရောက်တဲ့အခါကာသိဘီရင်ကြီးရဲ့မိဖုရားဖြစ်တယ်တဲ့တက္ကတပုစိတာအလုံးကသူ့ကိုပူဇော်ကြတယ်လေးစားကြတယ်အဲ့ဒီကာသိမင်းရဲ့ ဖေမိဖုရားဘုရားမှာအစနေရာဇဗုဒ္ဓနာအနုနန္တတပင်စကံ900တိတိမယော့သောမင်းသားတွေကိုဝေးဖွားတယ်တိုင်ပဲသူဇလန်ကြည့်ရင်တော့အဲ့ဒီပုံစံမဖြစ်လာဘူးနော်သာသမီမရတဲ့မိဖုရား900အဲ့ဒီပြင်ကြီးမှရှိတယ်သူကသာသမီရတယ်သို့တော့ သူက တောထဲကရလာတဲ့တောထဲကကလေးမဘုရင်ကြီးကကောက်ယူပြီးတော့မိဖုရားမြောက်ထားတာတော်တွင်သူလေးပေါ့ပြောမှဆိုရင်တော့နန်းတော်မှာကြီးတာမဟုတ်ဘူးတောထဲမှာကြီးတာအဲ့တော့တောတွင်သူတော်တွင်သူကဘလောက်ထူးဆန်းလို့ဆိုသူလမ်းလျှောက်လို့ရှိရင် အောက်ကပရမဂျာပန်နေရသူ့ခြေတော်ကခံတယ်ပေါ်ပေါ်လာတယ်ပရမဂျာပန်နေပေါ်မှာသူကလမ်းလျှောက်တယ်အဲ့တော့တော်တွင်သူလေးနန်းတော်ရောက်လာကြတဲ့ဟိုမျိုးတွင်သူတွေကတိတ်ပြီးတော့ ဘုရင်ကြီးရဲ့ဟိုဥဇပိဒမခံရတော့မခံရတဲ့အခါကျတော့သူ့သားတော်တွေမွေးတဲ့အခါမှာသူမေ့နေတဲ့အချိန်လေးမှာဒီကလေးတွေကိုဖွက်ထားပြီးတော့တနေရာရွှေ့ထားကြပြီသူမွေးတာဗာမွေးတယ်ဆိုတော့ဒုတ်ချောင်းကြီးမွေးတယ်ဆိုပြီးဒုတ်ချောင်းကြီးကိုပြတာလက်ထိုးပြီးတော့အထိန်တော်ကိုလက်ထိုးပြီးတော့အဲ့လိုလုပ်ကြတယ်တော်တော်ဆိုးတယ်နော်အဲ့ခက်ကလည်း အဲ့တော့ထားပါတော့ तू ကတခါတည်းနဲ့မင်းသား900မွေးတယ်ဆိုတော့လူလောကမှာဖြစ်နိုင်မှာမလားဘယ်လိုမွေးတာလဲမွေးပုံကဒီလိုမဟာပဓုမမင်းသားဆိုတော့သူ့ရဲ့ตาကြည့်ရတော့ရိုးရိုးမွေးတာပဲသူမွေးတာမဟာပဓုမမင်းမင်းသားလေးကိုကိုဝန်လွယ်ပြီးတော့မွေးလိုက်တယ် အဲ့ဒီမွေးလိုက်တဲ့အချိန်မှာသွေးအညိတွေကိုဆွဲပြီးတော့ကြံတဲ့499ယောက်မွေးတာအဲ့တော့ကြံတဲ့499ယောက်ကတန်သေးတစဆလာဘူးဇအနေနဲ့ဝန်းထဲမှာလွယ်မွေးတာက မဟာပရုမမင်းသားတယောက်ထဲတယ်။ဘာနဲ့တူတုံးဆိုခုခေတ်တော့ကလုံးပေါ့နော်။ဘုံလူလှုပ်ထားသလိုဟာမျိုးပဲ။တန်သေးရဇတွေကျန်တာတွေက 199ယောက်ကတန်သေးတဲ့စားတဦးကတော့ရေရွမွေးတာအဲ့လိုမွေးတာဘယ်လိုမို့ဆိုရင်900ကြီးဘယ်လိုလုံးမွေးနိုင်မလဲ900ကြီးမွေးဖို့ဆိုတာခုခေတ်လူတွေလည်းယုံမှလည်းမဟုတ်ပါဘူးเนาะ900ကြီးတစ်ခါကြီးတည်းတစ်ခါတည်းမွေးဖို့ဆိုတာခက်ကြီးပဲအဲ့လိုမွေးတာမဟုတ်ဘူးအဲ့သူမွေးတာအကြီးတယောက်တည်းပဲမွေးတာအဲ့ဒီအကြီးမွေးရာကနေဖြစ်ပေါ်လာတဲ့သွေးအညှိ အဲ့ဓာတွေကိုဆွဲပြီးတော့ဆိုလိုတာကအဲ့ဒီသွေးအညိတွေပေါ်မှာဆွဲပြီးတော့ဖြစ်တဲ့တန်သေးရဇအနေနဲ့ဂျန်တဲ့ကလေးတွေကတန်သေးရဇအနေနဲ့မွေးတန်သေးရဇဆိုတော့ပေါက်စာလေးတွေအများကြီးဖြစ်မှာပေါ့နော်တန်ရိုးရိုးသွေးတဲ့ပေါက်စာလေးတွေအများကြီးမွေးလာတယ်ဖြစ်လာတယ်အဲ့ဒါလေးတွေကကြီးလာတာတန်သေးရဇဆိုတာသေးသေးလေးကတဖြည်းဖြည်းကြီးတာသူက ဩပပတိကဆိုတာတခါတည်းဟိုအရွယ်အစားအချီးတိုင်းတခါတည်းဖြစ်တာဩပပတိကတန်သေးရစားဆိုတာအသေးလေးကနေကြီးလာတာလေတိုက်လာတာနဲ့ဖြည်းဖြည်းကြီးလာတာပေါ့အဲ့ဒါလို့မွေးတယ်လို့ဆိုတယ်အစနေရာဇပုတ္တနာအနုနန္တတပိစ္ဆက900မလျော့ဘူးတဲ့မင်းသား 9ရက်မွေးတယ်ယထာတိယွပနပတ္တာအဲ့ဒီမင်းသား900ဟာအရွယ်ရောက်လာတဲ့အခါမှာကိလန္တာဇလကိလိတံရှေးကစားကြတယ်သူတို့ကအမေကလည်းကြာပန်းကြိုက်တယ်ကြာဆိုရရေပဲလေရေထဲမှာပွင့်တာအဲသားတွေကလည်းပဲရှေးကြိုက်ကြတယ် ဆက်ဆက်မှုတွေအဲ့ဒီမှာရှည်သွားကစားတဲ့အခါမှာကြာပန်းနေပွင့်လန်းနေတဲ့ရေအိုင်ကြီးထဲမှာရေကစားကြတယ်အခုကရေချိုးကန်တော့မဟုတ်အခုရေချိုးကန်ထဲမှာဘာမှမရှိဘူးနော်ခြေကုကန်ထဲမှာမရှိဘူးဟွာသဘာဝရေအိုင်ထဲမှာသွားပြီးတော့ကစားကြတော့ကြာပန်းနေရှိတယ်ဒိဋ္ဌဝါဩပတ္တပရုမအာတုံပစ္စေကနိုင် အဲ့ဒီမှာသူတို့ဘာတော့တွေ့တုံးဆိုဂျာပန်နေပွင့်လန်းတာကိုလည်းတွေ့လိုက်တယ်ဂျာပန်နေညှိုးနှွမ်းသွားတာတွေလည်းတွေ့လိုက်တယ်ပွင့်လန်းတော့ကလှပြီးတော့ညှိုးနှွမ်းသွားတဲ့အခါမှာအယောင်တွေကပျက်စီးသွားတာအဲ့တော့မမြဲတဲ့သဘာဝတရားကိုခေါင်းထဲမှာစဉ်းစားမိသွားတာသူတို့အဲ့ဒါနဲ့ပိစိကဘုရားဖြစ်သွားကြသိဉဏ်ရသွားတဲ့အခါကျနော်ဂျာပန်နေ ဒီပွင့်လန်းနေတာကိုလည်းတွေ့ရတယ်ချိန်ကြတော့ကြာပန်းနေခုပြီးတော့ရေထဲကနေခုပြီးကုန်းပေါ်တင်လိုက်တဲ့အခါကြာပန်းနေကညိုပြီးတော့ညိုမဲသွားတယ်အလှပြက်သွားတယ်အဲ့ဒါတွေကိုလည်းတွေ့တော့သူတို့ကိုသူတို့လည်းစဉ်းစားတယ်သင်္ခါရတရားဆိုတာဘယ်မှမမြဲပါလားခုနကလှလမ်းဆန်းနေတဲ့ကြာပန်းနေကအခုတော့ညှိုးနှွမ်းသွားပြီအယောင်ဆင်းကလည်းမဲသွားပြီဘယ်ရမှ မခိုင်မြဲပါလားလို့ဆိုတာကိုဒီမင်းသားတွေဟာသွားပြီးတော့တွေးမိတာနဲ့ပျော်မှုပါမှုမရှိကြတော့ဘူးเนาะပျော်မှုပါမှုမရှိဘဲနဲ့သူတို့သူတို့ကိုယ်ပိုင် အတွေးတွေနဲ့ဝိပဿနာရှုပြီးတော့ပိစိကဘောဓိဉာဏ်ရသွားကြတယ်ပိစိကဘောဓိဖြစ်သွားကြတယ်ဆိုအလုံး900သလုံးပိစိကဘောဓိဖြစ်သွား ပိစိကဗုဒ္ဓဖြစ်တဲ့အခါကျတော့မင်းသားတွေနန်းတော်ပြန်မှုအချိန်တန်ပြီဆိုတော့ငါတို့ကမင်းသားတွေမဟုတ်ဘူးပိစိကဗုဒ္ဓဖြစ်နေပြီဟာပိစိကဗုဒ္ဓဆိုတာဒါမဟုတ်ဒီလိုမဟုတ်ဘူးတဲ့ဆိုတဲ့အခါသူတို့ခေါင်းကိုသူတို့သုံးသပ်လိုက်တဲ့အခါခေါင်းကစပင်းတွေပြောင်းသွားပြီးတော့ပိစိကဗုဒ္ဓအသင်သင်္ကန်းကိုပြီးသားဖြစ်သွားတယ်ဟုတ်လားအဲ့ဒီလိုပိစိကဗုဒ္ဓဖြစ်သွားတဲ့အခါမှာနန်းတော်ပြန်မလိုက်တော့ဘဲနဲ့ဟိမန္တာတောင်းကကဏ္ဍမရဏတောင်း မင်းစုတကလှိုင်ကူဘက်ကိုကြွားသွားကြကဲစဉ်းစားကြည့်အမေလုံးတဲ့လူတန်ခါရလုံးကအကျွတ်တရားရပြီးပြစ်ကဘုရားဖြစ်သွားတယ်ဘယ်လိုလုပ်ဝမ်းသာနိုင်မလဲသားရိနဲ့ကြွေကွာသွားတယ်ခொနကပရိမတေဝိမိဖုရားသားရိအချိန်တန်လို့အိမ်ပြန်မလာတော့ဘာဖြစ်တော့ပြစ်ကဘုရားဖြစ်သွားကြလို့ဆိုအဲ့ဒါနဲ့ပတ်သက်ပြီး ယတာတိယုပနပတ္တကိလန္တာဇလကိရိတံဒိဋ္ဌဝဩပတ္တပရုမအာတုံပစ္စေကနာယကပစ္စေကဝရရီဖြစ်သွားပြီတာဟံတေဟိဝိနဖုတာတုတဝေရေဟိတောခိနိသူရဲ့သားတော်တုတဝေရဓမ္မသင်ယူတဲ့အပေါ်မှာအမတန်မှဓမ္မအတိတွေပေါ်မှာရဲရဲနဲ့ပစ္စေကဗုဒ္ဓ သားတွေနဲ့မင်းသားတွေနဲ့ကွေကွင်းသွားရတဲ့အခါကျတော့ရင်ခွဲနာကြသွားတယ်ပေါ့ပြောတာပေါ့ရင်ခွဲနာလို့ဘာလို့ခေါ်တာမှမသိဘူးเนาะငယ်တော့တော့ထင်တာတကယ်ရင်ကြီးများကွဲသွားလားလို့ဆိုအဲ့လိုတော့မဟုတ်ပါရှင်ခွဲနာကြတယ်ဆိုတာနှလုံးထိကြိုက်ပြီးတော့တောကဖြစ်ပြီးတော့ဆုတာ ပြိမဒေဝီမိဖုရားကြီးဟာကွယ်လွန်နေဆာရောက်သွားတယ်မင်းဤဖုရားဆိုနတ်ရွဆန်သွားတယ်လို့ပြောမှာပေါ့ဒါပေမဲ့နတ်ရွဆန်တာမဟုတ်ဘူးအဲ့ဒီတော့တောကတွေနဲ့ခြေကွဲဝန်းနေပြီးသာပိစိကဗုဒ္ဓတွေနဲ့သာ900နဲ့ကွကွင်းလိုက်ရသဖြင့်သူဟာခြေကွဲပြီးတော့တေပွဲဝင်သွားတယ်တဲ့ခြေဝဲပြီးပဲရောက်သွားတော့ဆိုဣတိခိလိပတ္တိခာမကံမိအစာဤဟာဒီ ရာဇဂိုနာကတောင်ငါးကလုံးထဲမှာပါဝင်ဖြစ်တဲ့ဣတိခိလိတောင်နံပါးကရွာကလေးတရွာမှာသွားပြီးတော့လူဖြစ်ပြန်တယ်။တန်တရားဆိုတာတော့ဒီတိုင်းပဲနော်။ဘယ်ရောက်လို့ရောက်မှလည်းမသိဘူး။ဘာဖြစ်လို့ဖြစ်မှလည်းမသိဘူး။အဲ့ဒါကြောင့်ကြောက်စရာကြီး။အဝိဇ္ဇာကနေဖုံးထားတယ်။တန်ရောစင်ကြိုးကြီးတန်လန်းနဲ့တဏှာကြိုးတန်လန်းနဲ့ဒီဘွားကနေဟိုဘွားဟိုဘွားကနေဒီဘွားဒီလို ဘဝတွေတစ်ခုပြီးတစ်ခုကူးနေကြတာလူတွေဟာအဲ့တော့မိဖုရားဘဝကနေပြီးတော့တောရလေးတိရွာသွားပြီးတော့မွေးပြန်တယ်အဲ့ဒီမှာနော်တောရလေးတိရွာသွားပြီးတော့မွေးတယ်ဘယ်လိုလုပ်ပြီးတော့သူချမ်းချမ်းသာသာတော့ဟုတ်မလဲတာမန်လည်းလုပ်လည်းစားဘဝမှာသွားမွေးပြန်တယ်ယထာဗုဒ္ဓသုတမတိသုတနာဘတ္တုနောပိစာ ရာဂုံအာရာယကိစ္စန္တိအထပစ္စေကနိုင်ကေသူဟာတိရတဲ့အရွယ်ရောက်လာတဲ့အခါကျတော့အဲတိရတဲ့သာသမီတွေအတွက်အရှင်ယောက်ျားအတွက်ရာဂုတွေချက်ပြုတ်ပြီးတော့ရာဂုပို့ဖို့တွားရင်ပစ္စေကဘုရား၈ပါးနဲ့ဆုံပြီးပြန်တယ်။ဟောအတုသားတွေလည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့ချင်း သူတာပိစိကဗုဒ္ဓတွေဖြစ်နိုင်တယ်အဲ့ထဲ၈ပါးပေါ့ခုနသူသားတွေကခန့်ငယ်ငယ်နဲ့ပိစိကဗုဒ္ဓဖြစ်သွားတာသူ့မိကတည်သွားပြီးတော့အခုဒီလူလာဖြစ်တယ်ဆိုတော့သူသားတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်အဲ့ဒီပိစိကဗုဒ္ဓ၈ပါးကဘိခာယခမန်ကိစ္ဆန်တိဒိဋ္ဌဝပုတ်တိအနုတ္တရာအဲ့ပိစိကဗုဒ္ဓတွေမြင်တဲ့အခါကျတော့သားတွေကိုတတိယသွားတာအတိတ်ဘဝသားတွေကိုတတိယသွား သစ္စကဗုဒ္ဓမြင်လိုက်တာနဲ့သူတတိယသွားခိရဒရာဝိနိခိစီတရမေပုဒ္ဓပေမသာဒါတွေမြင်လိုက်တဲ့အခါကျတော့အတမြတ်ကနိုးရည်တွေတောင်ထွက်လာအောင်ဒါတွေပေါ်မှာချစ်ခင်တဲ့စိတ်တာယောစင်ကအဲ့လိုဖြစ်သွားတယ်တဲ့တတောတေတံအထံအရာကုန်အဲ့ဒီအချိန်မှာပိစိကဗုဒ္ဓတွေကို သူ့သားတွေလို့စိတ်ကထင်ပြီးတော့ရှာကုတွေကတ်တယ်တဲ့နော် သူ့လက်နဲ့အမတမကြီးကြီးညိုညိုနဲ့ရှာကုကိုကိုယ်တိုင်ဆက်ကတ်တယ်ဒါသူလုပ်ခဲ့တဲ့ကုသိုလ်လေးပဲအဲ့ဒီဘဝမှာအဲ့ဒီအနေတတောစုတာဟံတိရတံနန္ဒနာ ဥပပစ္စဟံအဲ့ဒီကနေပြီးတော့တောရိန္ဒနတ်ပြည်တစ်ခါဖြစ်ပြန် တာဝရိန္ဒနပြည်မှာသွားဖြစ်တယ်အနုဘောတဝဒုက္ခံဒုက္ခံတန်တရိတဝဘောဝဘဝေတဝထာယမဟာဝိရပရိသတ်တင်စာစီဝိတံသူမြတ်စွာဘုရားကိုလျှောက်တယ်အဲ့ဒီကနေပြီးတော့တဲ့ပိစိကဝရရေရာဟုရာဟုကပ်ပြီးတော့သူဟာကွယ်လွန်သွားတဲ့အခါနတ်ပြည်ရောက်သွားပြန်တယ်နတ်ပြည်ရောက်တော့အနုဘောအနုဘောတဝဒုက္ခံဒုက္ခ အဲ့ဒီကနေပြီးတော့လူပြေရောက်လိုက်တပ်ပြေရောက်လိုက်ပေါ့အနုဘုဒ္ဓဝါဒုက္ခဒုက္ခအတိအကျဖော်မပြတော့ဘူးအဲ့ကြတော့ဒုက္ခဒုက္ခကိုခံစားရတယ်ချမ်းသာတာလည်းတွေ့တယ်ဒုက္ခလည်းတွေ့တယ်တန်တရိတဝဘဝဘဝေထက်တန်းကြတဲ့ဘဝကြတယ်အောက်တန်းကြတဲ့ဘဝကြတယ်ဘဝမှာဆိုဆင်းရဲတဲ့ဘဝဆင်းရဲတဲ့ချမ်းသာတဲ့ဘဝချမ်းသာတဲ့ဘဝကြီးဘဝငယ်ဘဝအမျိုးမျိုးမှာ ဒုက္ခဒုက္ခခံစားပြီးတန်တရားကိုကျင့်လိုက်ခဲ့ရတယ်တဲ့အဲ့ဒီချိန်မှာတဝဋ္ဌာယမဟာဝိရပြိဿတင်္စာစီဝိတံရသော်ဗျာနဲ့ပတ်သက်ပြီးသူဟာဆုံစည်းတဲ့အခါမှာအသက်ကိုစွန့်လွတ်ခဲ့ရတယ်ဆိုတဲ့ဘဝတွေပါပါတယ်လို့သူပြောတာเนาะအဲ့တော့ဥပလဝဏထေရီမဟာ အခုလိုပဲ ဘဝတန်တရားမှာသူ့ရဲ့ဘဝဆက်ကြောင်းလေးတွေကိုဒီတဆိုးတစီပေါ့ပြည့်ပြီးဝါးကြီးပြောတာတော့မဟုတ်ဘူးပြည့်ပြီးဝါးဝါဆိုလို့ရှိရင်တော့ဥမာရဏဒီအကြောင်းကြသိကျင်လို့ရှိရင်ဥမာရဏဒီဇာလန်ကိုချီရဘဒုမဝတိအကြောင်းသိကျင်လည်းဘဒုမဝတိဇာလန်ကိုချီလို့သိတယ်ပေါ့အဲဒီမှာတွေ့ခဲ့တဲ့ဇာလန်အပြည့်စုံနေလဲရှိတယ်ဟောလဲဟောကြပါတယ် အဲ့ဒါလို့သူ့ဘရဲ့ဘဝရဲ့စာကြောင်းလေးတွေကိုဒီမှာအချင်းချုပ်ကလေးပြောသွားပြီသူဟာတန်တရားထဲမှာလိမ့်တုံမြင့်တုံချမ်းသာတုံဆင်းရဲတုံဆင်းရဲဒုက္ခချမ်းသာဒုက္ခခံစားလိုက်ဆင်းရဲဒုက္ခခံစားလိုက်နဲ့ဘဝတန်တရားထဲမှာ အခုလိုချင်းနေကြရပါတယ်ဆိုတဲ့အကြောင်းကိုဒီစကားတွေဟာမြတ်စွာဘုရားကိုသူရှောက်နေတဲ့စကားတွေပဲ။ သူကိုယ်တိုင်ပြောပြတဲ့လျှောက်ထားတဲ့တရားစကားတွေပဲဖြစ်တယ်အဲ့ဒီကနေပြီးသူနောက်ဆုံးပိတ်နောက်ဆုံးနေ့ရက်များအကြောင်းကိုပြောတဲ့အခါကျတော့ဂေါရမဖေရလက်ထက်မှာ သူဘာဖြစ်ခဲ့တယ်ဘသူဖြစ်ခဲ့တယ်ဆိုတဲ့ဇာလံကိုဆက်ပြီးတော့ပြောပြအောင်ပါပဲเนาะဒါနောက်ဆုံးဘဝအကြောင်းသူပြောမှာပါအဲနောက်ဆုံးဘဝအကြောင်းမှာသူ့ရဲ့အတွေ့အကြုံအချို့ကို ထည့်သွင်းဖော်ပြခဲ့တာဖြစ်တယ်ပေါ့ဒီကနေ့ဒီနေရာမှာပဲအဆုံးသတ်ပြီးတော့နောက်ရကြလို့ရှိရင်ကောရဝဘုရားလက်ထက်မှာလူဖြစ်တဲ့ဘဝနဲ့သူ့ရဲ့နောက်ဆုံးဘဝနောက်ဆုံးနေ့ရက်များအကြောင်းလေးကိုဆက်ပြီးတော့နိုင်ယူမှတ်သားကြရမှာဖြစ်တယ်တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့ဥပလဝဏထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနိုင်ယူမှတ်သားကြရသဖြင့် ဘဝတန်တရားရဲ့လိမ့်တုံမြင့်တုံအခြေအနေများစိတ်ဆန္ဒအားလျော်စွာပြုလုပ်ခဲ့တဲ့ကုသကံတွေကြောင့်ဘဝမှာမျိုးစုံကျင့်နေကြရတယ်ဆိုတာကိုမှတ်သားနိုင်ယူပြီးတော့မိမိတို့ဘဝမှာမိမိတို့ဘာကိုနှစ်သက်တယ်ဘာကိုမြတ်နိုးတယ်ချမ်းသာဒုက္ခကိုဘယ်လိုမြတ်နိုးပြီးတော့ဘယ်လိုကုသိုလ်ကောင်းမှုတွေကိုလုပ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့လူဘဝဟာ ချမ်းသာခြင်းဆင်းရဲခြင်းဆိုတာကြုံတွေ့ကြရတာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးချမ်းသာဒုက္ခကိုလိုလားတဲ့ပုဂ္ဂိုလ်တွေဆိုရင်ကုသိုလ်ကောင်းမှုကိုများစွာပြုဖို့လိုအပ်တဲ့အကြောင်းကုသိုလ်ကောင်းမှုကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း